ယနေ့အာရဏတော်2539ခုဧကတက္ကရီ1358ခုနှစ်ဥဒိဂိမနာမေလရာတိနောက်တကူလာကြည့်ကြခုနှစ်ရက်နေ့ကရန်ကုန်မြို့တာကိတနေအငိမ့်သာဘုံမူအောင်လာတွင်တခင်မြို့သာယဟန်တော်ဥက္ကဋိယတမီအာထုဇယောဂီမတ်ကရေနှင့် နိုင်အေးအေးကြောင့်မြေတစုတို့ကယနေ့မိဘဘုရားအကိုအမများဖြစ်ကြသည့်ဥစဉ်ဘုရင်ကြီး59နှစ်တော်သိန်းတင်33နှစ်ဥပ္ပညာဉ်19နှစ်ဓမ္မမလေး63နှစ်ဓမ္မ40နှစ်ဥပ္ပန်တို့ဘဝတစ်ပါးကွယ်လွန်သွားကြသောပုဂ္ဂိုလ်ပေါင်းတို့ကိုရည်စည်း၍ ဒုက္ခတိဘဝရောက်ရှိစေရန်ဖြစ်ရာဘဝ၌ချမ်းသာဒုက္ခရရှိစေရန်စိတ်ဤတန်ရဲ့တတောင်84ကြတဲ့ဖြင့်ဘုရားအလုံးရှိတန်ဃာတော်တရားနဲ့ပြောချင်းရောဤသူတော်ရှင်တို့အားနာနဲ့အာယုဇတပလာတာစွာမိစွာဘောခြင်းဤကဲ့သို့ဤလိုက်ဤစသည်အလိဟိတို့ဖြင့်လူတန်းခြင်းသုံးပါးတပါး တရားတော်တရားဟောသာသနာပြုရနာအတုံးပြုရဒိဋ္ဌိတက္ခာဓာခဲများနဲ့အထေထေအရရလေးတော့တရားကိုကျက်ချစ်ကြတို့ကိုမိတမ်းရဲ့ဓမ္မဘုရားတစ်ခေါင်းကြဥညာနိနာဥပုံညဒေသနာဤတို့အား900ကြပြီ1500ကြဥရကဥဒေသောဥပ္ပန္နိဥသနာပိရိတို့အားတရားကြပြီ400ကြစုစုပေါင်း18000 182ကြသော အနုကအမိကကျေအိုးမြုံနာမိကုသိုလ်မင်္ဂလာ အပေါင်းပါလူရှင်တို့၏ကုသိုလ်မင်္ဂလာရဲ့ဟောကြားအပ်သည့်သုတ္တနာပိဋကဘုရားနိစ္စတာမဂရပါဠိအထကထာတွင်လာရှိသည့်တက္ကပညာဝတ္ထုသုတ်တံခေါ်ဘာကြောင့်အမြဝေရတာလဲတရားဒေသနာတော်ယနေ့ဘုန်းကြီးတို့ဗုဒ္ဓသာသနာတော်ဝင်သူတော်ရှင်တို့ ဗုဒ္ဓဘာသာရဲ့သုံးတန်းခြင်းလားအယဘဝရဝကြောင်းသွားကွယ်လွန်ညကုန်သောဘုရားမိပဆရာသမားသင်ညွတ်မိတ်ဖြင့်အဲ့ဒါတွေကြီးရမှန်းထားပြီးတော့အမြအတန်ပေးဝေနေကြတယ်။ဒါကြောင့်အမြဝေရတာလေဆိုတဲ့အကြောင်းအချက်လက်ကိုယနေ့ဘုန်းကြီးတို့တရားဓမ္မများအာရုံတရားကြွားရင်နာကြရမည်ဖြစ်ပါလေ။ဒါကြောင့်59နှစ်ကကွယ်လွန်သွားသောဥစဉ်ဘိုးရင်ကြီး33နှစ်ကကွယ်လွန်သွားသောဒေါသိန့်ခြင်း သက္ကလနှစ်ကကွယ်လွန်သွားသောဥပောမြိုင်62နှစ်ကကွယ်လွန်သွားသောဓမ္မမလေး50နှစ်ကကွယ်လွန်သွားသောဓမ္မနှင့်ကွယ်လွန်ရာနှင့်မမမိသောဥပန်တို့တို့သည်သိဟာဘုံဘုံဟကအိနိယာဌာနသောအပိတ်အပင်အရှိအတအကအကွက်အနောက်ဆက်မရှိနေရဲ့ဒီလိုအတွက်ရည်ရွယ်ချက်ဖြင့်ကုသိုလ်ရည်သက်သတ်ဖို့ပေးရာအိနိယာဌာနသို့လာရောက်တာဖြင့်ဘုရားအတော်တရားတော်များကိုနာယူနိုင်ကြပါစေ။ အလေးရှင်များနဲ့စိတ်တို့ကမြမိမိကြစွာပြုထားရသောကုသိုလ်ကောင်းမှုမင်္ဂလာတို့ကိုလည်းပဲလာရောက်၍သာဓုခေါ်နိုင်ကြပါစေလို့ဖိမှန်ကပြုပါတယ်။သာဝဒါနံဇိနာတိဓမ္မသာဝဒါနံဓမ္မဒါနံဇိနာတိဣမန္ဓမ္မတိလနာသတ္ထာစေတဝနေဝိဟရံတောတက္ကာအရဘကတိတိ သာဝတနာနမတနာဇိနာတိဣမန္တမဒေသနာသာဝတနာနမတနာဇိနာတိအစပြတော့ဤသမဏေကြတိယတနာဒါကြောင့်အမြဝေယတာလဲဆိုတဲ့တရားတော်ကိုသာသာသုံးဟောကဒေါတာသဗ္ဗညုမြတ်စွာဘုရားသည်သာဝတိယံကတလာတိုင်အဝင်အပါသာဝတိမြိတ်အနတ္တယနိုင်ရှိတော် ဝေဒာယမေကြောင့်နာကြီးအနာတပိဋိကာကြောင့်မာယိတိရိသမနာဒေဝီဘမောပုံညလက္ခဏဒေဝီတာဇိမဟာကာလတငဆုလကာလသမီးအကြီးမဟာသုဘတာသမီးအလဆုလသုဘတာသမီးငါသမနာတို့သည်ငါကျေလူကတိမေစိမနောရေရောသွားဆောက်လေမူတာအတော်ရှင်ဟောကိုဖြစ်ကြောင်းတော်၌ ဝိဟာရတောဝိဟာရလေးမျိုးတို့ဖြင့်မြတ်တာရှင်ပြောသေနှုံဆံနေတော်မူခြင်းတက္ကနာမနတ်တို့သနင်းတရားမင်းကြီးတို့အာရာရရွယ်သမှုအကြောင်းပြု၍အာရာရနောက်ရခုလူများအတုဖြစ်စေရာရဲ့လို့တထေတိဒေသနာကမုတ်ခွေအားလွတ်ဖြင့်ထုံနှုတ်မှလေဟောကြားတော်မူခဲ့ပါသည်တည်း ကားမှာဘုန်းကြီးတို့ဆက်ချယုံကြည်ကိုယ်ပဲအာသာရဖြစ်တော်မူတဲ့သာသနိဘောဓမ္မမြတ်စွာဘုရားတက်တော်ထင်ရှားကာလတုန်းကဝိရာလျရာပြေပါဝတရားလေးကောတာရင်တက်ကဘက်ကရင်ကမဟာရကုရုဇာတိတစ်ဆက်ဆောင်တိုင်းတို့အဝင်ပါကောတလာတိုင်းအာဝတိမြို့အနောက်တောင်ရမှရှိတဲ့ရှင်တော်ကျောင်း၌သိအောင်နေတော်မူတဲ့အခါ တရားမင်းကိုအကြောင်းပြုပြီးတော့7နှစ်ကြာပြီးဤပြတနာပါကြောင့်အညဝေရတာလေဆိုတဲ့တရားဟောကြားတော်မူခဲ့ပါတယ်။ဒါကြောင့်အညဝေရတာလေဆိုတဲ့ကွက်ရှင်ဟာ7နှစ်ကြာသွားတယ်။အေးအဲ့ဒီပြတနာ၄ချက်ဒါလည်းဆိုရင်သဗ္ဗတာတတရံဒါနံလူခောဒါနေတုတတရောရတောရတေတု သတ္တရာရတိရတိသူจิตတကောတဏ္ဍရောဝကတ္တမจิตကောတိဟုတ်သတိပရမနတ်တဥဇနဥဇသဇနသတယတဏယကတတံတတံနောက်ကြတော့တိဏ္ဍကရိညမကစัจ java ဝလာအပေါင်းတိုက်တပေါင်းရှိကြတဲ့နတ်ပြမာတွေအလိုသိရုံပြီးတော့မှဤဒုက္ခပြဒနာတွေကိုအချင်းချင်းနင်းမြန်ပြီးတော့အဖြေရှာခဲ့ကြတယ်အဲဒီဒုက္ခဆိုကြည့်ရ အလူဒါနာဟုသမျှတွေေတနာကကြီးမြတ်ပေတာမြင်ကြာဆဆာရတာဟုသမျှေရတာကမြတ်ပြီမှာဝိရောပြောပဲအတွေ့အတွေ့တဲ့ဘယ်ဟာကိုပဲ ပုံနည်းမြတ်ကြီးမြတ်လားဆိုမှာကာကြီးနောက်တစ်ပြည့်ကျက်ကဲတာဖြင့်အဲဟာမြတ်ဆုံးချက်ထုံးယူကမှာအဲအလူဒါနရှိကြအကျဉ်းကိုပြောရင်တော့ပုဒ္ဒနာနာဝိနိဒါနာအဘိဓမ္မာဒါနာ အဲဒီအလူဒါနမှာသုတ်တန်ကဆယ်မျိုးရှိတဲ့အာနာပါနံကရဝတ္တညာနာမလဝိသေပဏကနောပိယောပိပိယဒါနာဝတ္ထုတိယုံတလားအဲ့ဒါတွေကတော့သမင်းအစအစအပြည့်ပြည့်ပါဏနာအယခင်းသရေမရိဟောကကြောင်းအဆောက်အဦစတဲ့တို့လူနေတန်းနေကြတဲ့အလိုဝတ္ထုဆယ်မျိုးဒါလောက်တန်ဒါနာ ဒီနိဒာနာကတော့သင်္ကန်းစွာကြောင်းသိပစ္စည်းလေးကဒါကတော့အခါတိုင်းလူခွင့်မရဘူးသာမဏေကျုံတုံးမှာသာလဲဆရာတက်နဲ့ခွင့်မှာသာလဲဒီကံရရတယ်ဝိနိဒာနာ၄မျိုးဘယ်နှမျိုးအဘိဓမ္မာဒါနကြတော့၆မျိုးရူပယုံဒါနသတ္တယုံဒါနကာဏယုံဒါနရတယုံဒါနဘုဒ္ဓတယုံဒါနဓမ္မဒါနအဘိဓမ္မာဒါနဘယ်နှမျိုး၆မျိုးတဲ့ အဲဒီဒီဓမ္မဒါနကလည်းပဲမြင့်ညံ့တိမ်ပွဲလေးနဲ့တဲ့တက်တာကြောင့်တရားရှင်တို့ပွင့်ထုံးပေါ်ပေါက်တဲ့ခင်မျိုးမှသာလင်လူတန်းခွင့်ရနိုင်တယ်။တုတ်တနာနာရှင်မျိုးကတော့အဲရှင်မျိုးကတော့ဘုရားတို့ပွင့်ပွင့်မပွင့်ပွင့်နဲ့အရာအဲ့ဒါရှိတတ်။ဒါပါတော့ဒါကတုတ်တနာနာဝိနိဒါနာဘုမဒါနာ။ဒါတော့ဘယ်ဒါနာပဲဖြစ်ဖြစ်ပေါ့လေ။အဲဒီမှာရုပ်ဝတ္ထုဆိုတဲ့ဒါနာ ။ဒါတွေကတော့ကြောင်းကာမရာတဏိညာနဲ့ငါသဘေပရိကရာကာဝမောဘဟောအတဲ့ဒါတွေကယုတ်တာနာပေါ့။ဒါနနာလို့ခေါ်ဆိုရမယ်။ဘုန်းကြီးတို့တရားအလို။ဘာအလို။ဟိုဒါလေးကဆက်ပြောရတာကဒီမပါရင်မရှင်းမှန်ဆိုလို့ဆက်ပြောရ။ဒါပင်ကတော့တဲ့သဒ္ဒရဒါနလို့ခေါ်တာနေသည်။ဒါနေသည်အလူဒါနဒီသမ ्या တို့ဖြင့်ဘယ်ဟာပဲလူလူလူကျင်တာလို့အကုန်မဲ့တယ်။ သဒ္ဒရန္တနာအဘေနိတလူဒါနာတိတိထောတိထောနုခောမြတ်တလောတဲ့သစ္စာနုခောမြတ်တလောတဲ့အလူတွေအမျိုးစုံရှိကြယေစီဝတို့အလူလည်းရှိကြတယ်အလူညာအလူတရားအလူလည်းရှိကြတယ်ယေစီဝတို့ကသင်္တတငါးဆန်းမြို့မိမိကလေးမြို့အဘိဓမ္မာကပေါင်းမြို့ အဲလိုရှိစေတနာတော့လူဒါနာတွေဘယ်အလူကအများဆုံးလဲဆိုတဲ့ပြဿနာတစ်ချက်နောက်တစ်ချက်ကအရပါလေအရပါဆိုရင်တော့အယိအရသာအဖအရသာအစစ်အရသာအညွန့်အရသာအပိအရသာအပွင့်အရသာအများကြီးပေါ့ဟုတ်ပလားအေးအဲ့ဒီလိုလောကီအရသာနောက်တစ်ခုဒီနားမှာပြောပြောထားရမှာတော့လောကုတ္တရာအရသာအဲ့ဒီလိုအရသာဟူတဲ့ညတယ်ဘယ်အရသာဟာအကောင်းဆုံးလဲတဲ့ပြဿနာနှစ် ဓမ္မသုံးရတဲ့မွေးလျော်ပြောင်းမွေးခြင်းအမျိုးမျိုးရှိကြနောက်ပိုင်းကျတော့အကျေတုံးပြောပါလိမ့်မယ်မိမျိုးစုံနဲ့ပြောကြအကျိုးကအိမ်တော်နဲ့ပြောကြတယ်သူကသာသမီနဲ့ပြောကြတယ်အကျိုးကအိမ်တော်မရှိဘဲနဲ့တဲ့ဝါရမပင်ဆိုအကအတိအမှုစတူတွေနဲ့ပြောကြတယ်မိမျိုးစုံစုံကတော့ကုံရောပေါ့အကျိုးပုဂ္ဂတောင်းပြောကြတယ်ဟုတ်လားအကျိုးကျဲဆဲပြောကြတယ်အကျိုးဖဲရပြောကြတယ်စပြီးပေါ့ဗျာမိမျိုးစုံကောက်ပြီးရိုက်ထားတယ် အေးအမြတ်တော်မြတ်တော်ပြောခြင်းတည်းများရှိကြတယ်တဲ့အဲ့ဒီအပြောတို့ကိုဘယ်အပြောဟာအကောင်းဆုံးလဲဆိုတဲ့နာမသုံးကြတာနံပါတ်၄ကတော့တဏှာကုဏဟာဖတ်ဆောင်ရရတာလေတဲ့ဒုက္ခပြဒနာဘယ်နှမျိုးလဲအဲ့ဒါနာတော့တယောက်တယောက်တယောက်အချင်းချင်းက၎င်းတစ်ချက်နဲ့ချက်တရားနေရာတစ်ထောင်တစ်ထောင်တစ်ထောင်တစ်ထောင်တစ်သိန်းနဲ့သိန်းကနေနောက်ကျတော့စัจ java လာပေါင်းတတိတကော တကြလာပါမလားဆုံးဒီဒါကဘုပြင်းရဲ့လူဦးရေအနေအထားကိုမများဘူးလားအဲအဲ့ဒါလည်းစက်ကြောလာပြင်းရဲ့စက်ကြောလာတခုအာတောင်ဟိုကစက်ကြောလာတခုပြင်မနာစက်ကြောလာမန္တလေးစက်ကြောလာရန်ကုန်စက်ကြောလာမော်လမြိုင်စက်ကြောလာအဲ့လိုတခုတခုစက်ကြောလာပေါင်းကလေးတန်းရှိတယ်အဲ့ဒီကနတ်ပြပါဒီတိုင်းကျွန်တော်အဆုလိုက်ဆိုပြီးတော့မှတရားတရားနေပြီးတော့အဖြေစားလိုက်ကြတာဘုံကြနိုင်လောက်တော့အဖြေမရကြဘူး သူတလူငါတမျိုးဆိုတာလို့ကိုသင်ရသေးတာကိုသိထားခဲ့တယ်။ဒါပုဒ်စာလေးပြန်ဆိုရအလူဒါနာဟုလည်းများတွင်ေဒါနာကပြင်းရပေတာမြင်ကြဆဆွာရပါဟုတည်းမြတ်ေရတာကမြတ်ပြီမှာ မင်းလျောပြောပွဲအတွေ့ရထဲဘယ်ဟာကိုလဲကောင်းဆုံးခုမှာကနာကုံညာပဲပုံနည်းမြတ်ကြီးမြတ်လားဆိုပေမှာကဲတာဖြင့်ဘယ်ဟာမြတ်ဆုံးဖြတ်ထုံးယူကြမှာ ကြာရနာဝလူတွေလည်းရှိကြ။ဒါမှမဟုတ်ကိုယ့်ရဲ့အုံတော်နှလုံးသားနဲ့အသေးဆိုတာကိုသိကျင်လည်းသိကြလိမ့်။ခဏကစัจ java လာအပေါင်းဂရိတပေါင်းရှိတဲ့နတ်တွေတော့တဦးနဲ့တဦးဆိုပြီးတော့ဘဝင်ကြလာအောင်မြစ်တဲ့လက်ခံနိုင်လောက်အောင်အဖြစ်မရဘူး။အဲဒါနဲ့နောက်ဆုံးအာဝိရုလကဝိရုတကကုဝေရတတရထဆိုတဲ့နတ်မင်းကြီးလေးပါးသူသွားကြ။ဟာရလာတဲ့နတ်တွေပါလား။ဘာဖြစ်ကြလားကြတာလေ။ အဲဒီကနာမင်းကြီးကတို့ဇနကအဲဒီပု္ပ္ပာကတ္တနာလေးပြအဖြေမထွက်လို့တဘောအဲဒီမှာကြီးမှစွမ်းအားရှိတဲ့အတ္တနာမင်းကြီးလေးဥရုမြန်သိမလားလို့အဖြေလားစားတာကွယ်ငါတို့ကတာမဟုတ်လေဟဲ့အေးပြောကြတာကဗဟမနေရနာတရားမင်းကမျက်လုံးတစ်ထောင်ရှိတယ်လို့လည်းဆိုတယ် နောက်တစ်ခုတဲ့လူပေါင်းတစ်ထောင်တို့ရဲ့နှစ်ပေါင်းများစွာကြာစီတွေ့တော့မရတာကိုတရားမင်းကတခဏတိုင်းနဲ့လည်းပဲကြာစီတွေ့တော့နိုင်တယ်တဲ့ဟောဒါကြောင့်တို့ရဲ့နတ်တို့တနေ့တရားမင်းဒီသွားကြဆုံးနတ်မင်းကြီးလေးပါပါပါတော့ဩများလာတဲ့နတ်ဒီနေရာမဟုတ်ပါဘူးကလားပါကိစ္စလာကြတာလေတရားမဟုတ်ပါဘူးတရားမင်းဟောဒီကြတနာလေးကိုကျွန်တို့အဖြေရှာနေလိုက်တာ7မိနစ်ဖြစ်သွားအဲ့ဒါ အောင်ကြအောင်ဆိုပြီးတော့မှကျင့်နဲ့နိုင်လောက်တဲ့အဖြစ်မရလို့တရားမင်းထံလာပြီးတော့အဲ့ဒါအပူစာကြတာပါအပူတောင်းကြတာပါ။အိုးငါလည်းပါမို့လို့လေကွယ်ဒီပြဿနာငါဖြေလည်းပဲတတိယကမဉ္ဇမနာအလုံးလိုက်ကျင်လည်းလွဲပါမယ်ပေါ့အတိအကျသင်တို့လက်ခံနိုင်အောင်ငါလည်းမဖြေနိုင်ဘူး။အဲ့တော့အကောင်းဆုံးကတော့သဗ္ဗံဂာနာတိတိသဗ္ဗံယူ။ဤလျာရှိတဲ့မြတ်ဘာတခုမှမကြံအကုန်အမှန်သိတော်မူတဲ့လောကမှာဘောတမဆိုတဲ့ရှင်တော်ဘုရားပွင့်နေပြီလေ။ ဒါကြောင့်ပြစ်ကြတဲ့အဖြစ်နောက်ဆုံးမရှိတဲ့အဖြစ်အဲအဲ့ဒါရအောင်တို့သွားကြတို့လို့ဆိုပြီးတော့အကလာညအခါလူကြီးတိတ်တိတ်တဲ့ည9နာရီကျော်10နာရီလောက်မှာနတ်ပေါင်းများပါရယာမင်းကောင်းဆောင်ပြီးတော့ဘုရားခံလာတယ်။ညကဘလောက်များတယ်စက်ကြောလားတတိတပေါင်းကနှတ်ပြီတော့ခဏကတမျိုးကိုစက်ကြောလားတမျိုးကိုစက်ကြောလားပြောခဲ့ပြီနော်။အဲ့တော့အဲ့ဒီမြို့ကလူဦးရေမုံစက်ကြောလားဘောင်းကလေးတပေါင်းမြို့ပေါင်းကလေးတပေါင်းပေါ့။ အဲ့ဒီကနတ်တွေနဲ့လာကြတယ်အဲ့တော့မှမြတ်စွာဘုရားကိုရမကြီးကကိုရောကိုအပြင်ထွန်းလင်းတောက်ပါပြီးသင်္ကာချတာယူပြီးတော့မြန်တို့ကျေခိုးပြီးတော့ရနေကြတယ်အဲ့ဒီကမှမရတာတရားတော်ကြားမင်းညာလာသာတော့နတ်တွေချမ်းရအပေါင်းဖော်ဖြစ်ပြီးတော့လာကြတာပါသိစ္စလေမဟာလားဗျာဥပဒနာ12နှစ်ကြာလို့တပည့်တော်ကမှပြင်မရတဲ့ဖြစ် ဧဝကနခုမရှိသောတကုတိသောအဖြစ်ကိုရလူတဲ့တက်ကကြောင့်လာကြပါဗျာအဲဒီကမြတ်စွာဘုရားကလည်းကောင်းပြီပါလို့ကြားမယ်သင်တို့ကတတ်တလူနာပြမတတ္တဝအလုံးသောယုံမှတန်မယအဖြစ်မရတာကိုငါဘုရားလေးလေးဖြေနဲ့ကဘာတတိဘင်္ဂလားဆဲတိတ်ခြင်းဒီစာဝေပြီးတော့ဘာနေရလဲဖြစ်နေတာဟာတခြားမဟုတ်ပါဘူးတဲ့သင်တို့အလိုဖြစ်ခြင်းလို့ငါဖြစ်လာတာလေးလေးဖြေနဲ့ တသင်္ခေယကဏတလုံးသုံးညတရား၄၀ရှိအဲ့ဒါမျိုးလေးအသင်္ခေကမ္ဘာတသိမ့်မှာတဲ့တကဘာတကဘာကြည့်လိုက်ဒုက္ခကုတံကောနာကုကတ္တကခောတမဘုရားလေးပြုသွင်းသွားပြီဗတ္တကမ္ဘာမပြတ်သေးဘူးနာဟာရိမတရားဆိုတဲ့မတရားဘုရားပွန်ပြီးမှသာသနာကုံဆုံးကြောက်ွက်တဲ့အခါလူတွေအပြစ်တရားတွေပြည့်ရင်းတဲ့အခါကြတော့မှကဘာပြတ်မယ်အဲ့ဒါတကဘာပဲရှိသေးတယ်ဘယ်နှကဘာ အဲဒီလိုကဘာဘောင်းကိုလေးလေးချင်းနဲ့ကဘာတည်းဘုရားပါရမီဖြည့်တော်မူထားတာဟုတ်ပါလားအေးလောကအခုဘယ်နည်းကမြန်မာပြည်သူပြည်ကပညာရှင်များနဲ့အပြင်၎င်းနိုင်ငံခြားကဟောသက်စာဆိုတဲ့ပုဂ္ဂိုလ်တွေလည်းကြည့်လိုက်သူတို့ရည်တတ်တတ်ထားတာကိုသူနောက်ကလူတွေကဒါအေဝကမှန်တယ်လို့မျက်စိနဲ့ပြီးတော့ယုံအဲ့ဒါယုံကြည်လိုက်ကြတယ်ဟုတ်တယ်မဟုတ်လားအေးအခုမြတ်စွာဘုရားကလေးသိချင်တဲ့ကဘာတည်းနဲ့တက္ကနာရင်းမို့ ဘာလဲဆိုတော့ဒီကောင်းပေါ်မှာကိုရင်းနေတဲ့လက်ဖိတ်ဆိုတော့မိအဲဒီလျှက်ချက်ကိုတတ်မှအဲဒီသင်ဆိုတဲ့ပုဂ္ဂိုလ်ကစတင်ပြီးတော့ဒီသင်ထုတ်လုပ်ပါဒီကဒီလျှက်ချက်ကလေးရတစ်ခုကိုထုတ်လုပ်တော့မှဆိုရင်အကျဉ်းတစ်ထောင်တန်းပတ်ပြီးတော့မှထုတ်လုပ်ဒီအကျဉ်းတစ်ထောင်ကပရိသတ်ကြီးနှစ်ပိုင်းနဲ့လည်းဖြစ်နိုင်တယ်လပိုင်းနဲ့လည်းဖြစ်နိုင်တယ်ရက်ပိုင်းနဲ့လည်းဖြစ်နိုင်တယ်နောက်ဆုံးနာရီပိုင်းနဲ့လည်းဖြစ်နိုင်ပါတယ်မဖြစ်နိုင်တော့လားအခုမင်းကြီးကမြတ်စွာဘုရားအပြစ်စားရတာကဘယ်လောက်ကြတော့၄နှစ်ကျင်တယ် တဘာတလုံးတက်လင်းခြင်းမှာကဏ္ဍမမလားအေးကဏ္ဍတလုံးပညာပေါင်း140အဲ့ဒါမျိုးလေးအသိစိတ်နောက်ကဘာတလုံးဆိုတာထေထကဘာရဲ့အတိုင်းဒါကိုလည်းကြည့်လိုက်အလျာအနာအစအမြင့်ရှင်းမှန်တော့ဖြစ်တဲ့တောက်တောင်ကြီးဟိုဝါခွန်လေးနဲ့ပတ်လိုက်နေ့တစ်ထောင်လေးမှတစ်ကြိမ်နဲ့ပတ်နေ့တစ်ထောင်လေးမှတစ်ကြိမ်နဲ့ပတ်အဲ့လိုနဲ့ပေါင်းနေများလို့နေ့ညတော့ဝါခွန်ကြီးပတ်တယ်မှုကြောင့်တောက်တောင်ကြီးကုန်းသာကုန်းရာဤကဘာမပြည့်နိုင်သေးပါဘူးဘလို့ကြည့်ကြလဲ အဲဒါကြောင့်ဘုရားကအတင်းတော်စမ်းသပ်တဲ့လျှက်ဖြစ်ပစ္စည်းတွေကိုခွန်ကြီးတို့ကယုံကြည်သိတတ်ကြသုံးဆွဲနေသေးတာပဲဘုရားမြတ်စွာရဲ့တရားဟာဘာကြောင့်မယုံကြည်နိုင်မရှိရမှာလဲဟုတ်ပါလားဒီအတိုင်းအတာပမာဏသင်္ခါနဲ့အပြည့်မကွာခြားဘူးလားအရာကလားနဲ့တို့ပြောရရင်မိုးနဲ့မြေကြီးလိုပဲတဲ့အင်မတန်ကွာခြားတိုင်းတာဒါကြောင့်မြတ်စွာဘုရားကငါတလုံးအပြင်းမခံရတာတခြားမဟုတ်ဘူးတကားလည်းတရားမင်း သင်္မောတတိအဖြစ်မရတွေ့ဝေတိတကလာဖြစ်အဖြစ်နေတဲ့တမယတွေ့အဲ့ဒါတွေကိုဖြေချဖြေရှင်းလို့တဲ့တတရောက်ငါဘုရားဒီလေတိယကဘာတော်လေးပါရမီစေဘာပြတ်တဲ့ရှင်ကြီးငါပါစရိယလုံးမှာဒါတွေကိုကျင့်နေတာနားထောင်ကြတော့လည်းကြငါပြောပြမယ်ဆိုပြီးတော့ရသောဘုရားကသဗ္ဗဒါနန္တမတာနံဝသစ္ဆံသဗ္ဗရတနာနမရသောတ္တော ဘာဝရတိနန္ဒမရတိသစ္စာသနကယောပဏရဟတံသမ္ပပကတသေထောဧဝတိတဲ့။ဒါညမလို့ဆိုကြရ။သင်္ကန်းဆွမ်းကြောင်းအလူပေါင်းတွင်တရားလူကြောင့်မြတ်တရားလူကြောင့်မြတ်ဆုံးမှာမြင်ကြရပါဟုသမျှတော် ရီတကိယမြာလာရပါပါမယဥစ္စာနှစ်ပတ်တည်း၍တရားနဲ့ပြောမိထီခွနာတဏကုံကမြာဒုက္ခမိစ္ဆာအောင်ရေးမြတ်ပေတာအာရုံနောက်ဆုံးပြနေဧထာက ဘဂဝါဖရာဤတရားအထေလာအာပြဒနာပုဂ္ဂါလေးချက်အဲဒီလေးချက်တဲ့အထဲမှာနမတေအလူဟာနာဥဒမြပြေဒေဒနာကပြညတ်ပေးတာဆိုတော့ဘုရားကသင်္ကန်းဆန်းကြောင့်အလူပေါင်းနဲ့တရားလှူကြောင့်မြတ်ဆုံးပါတဲ့ဟောဘုရားတုတ်တနာနာမဏိနာနာဒီမာရနာဒီပြောခဲ့ပြီယောဂတုဒါနာ နာနာနာသတိလည်းပဲအရေးအမြစ်ပြောခဲ့ပြီအဲဒီလိုဘယ်ဟာကိုလဲလူလူလူကျင်တာလူအလူတကအလူထဲမှာတော့တရားအလူအမြတ်ထုံးပါဒါအလူမြတ်ဆုံးဒါကြောင့်လဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားကအကြောင်းရှင်းပြတာအဲဒါလေးကဟောသက္ကဝလာတိုက်အတွင်းမှာဓမ္မပြေတိုင်အောင်နဲ့အကျအကျအလတ်မရှိပဲနဲ့ ထားကြတဲ့ခရာသစ္စာဗုဒ္ဓယဟနာအရှင်မြတ်များဒါကဒီဓမ္မယုံကြီးကိုစัจ java လာကြည့်လို့သဘောထားလိုက်အဲဒီစัจ java လာထဲမှာဓာကလက်တလုံးကတော့မထအောင်တစ်ပါးနဲ့တစ်ပါးပြီးချင်းပြီးပြီးတော့မှအောက်သားစားပုဂ္ဂိုလ်မပါပဲခရာသစ္စာဗုဒ္ဓယဟနာဆိုတဲ့အထက်တန်းစားပုဂ္ဂိုလ်ဘယ်နှမျိုးလဲအဲဒီသုံးမျိုးကိုအပြည့်တယ်ဒါစัจ java လာနော်အဲဒီလိုအပြည့်ထားပြီးတော့မှ လောကမှာအကောင်းဆုံးနေအပြင်ဂတိလိသဘာဝရိတာနိတဲ့ငါပြောဘူးညွန့်ရငါပြောဘူးအယောင်မျိုးသင်္ကအကောင်းဆုံးနေအဲဒီအယောင်မျိုးရှိတဲ့သင်္ကန်းကိုတိုက်ကြောက်ကြည့်တိုက်ကြောက်ကြည့်လုံးကြီးသတိတယ်ပြလိုက်တယ်တဲ့ဒါဝင်လာလို့ပါတဲ့အဲဒီအလိုထက်သာတုတ်ကရိတာယဂါတာယကတဏုမောရဏဝသက်တာတဲ့ဒါကြောင့်လည်းကရှိတဲ့အဲအကြောင်းလေးကြောင့်ပါဝင်တဲ့ဂါထာတစ်ပုဒ် တရားတစ်ပုဒ်ကိုဟောခြင်းကမြတ်ပါတယ်တဲ့။သစ္စာဝလာအပြင်မဘယပိဋကဗုဒ္ဓယဟနာရှင်များများအမြတ်စားပုဂ္ဂိုလ်ရဲ့အပိအပိတ်ထဲပြီးတော့အကောင်းဆုံးဖြစ်တဲ့သင်္ကန်းတွေကိုအစုံလိုက်အစုံလိုက်လူသာထက်လေးကြောင်းများရှိတဲ့ဂါထာတစ်ပုဒ်တရားတစ်ပုဒ်ဟောရခြင်းကမြတ်ပါတယ်တဲ့။တရားအလူအမြတ်ဆုံး။ဘာအလူမြတ်ဆုံး။ဧတာဟိတနာတပ္ပကတယပောလပင်္ဂလာနဲ့ကတိ ယခုငါပြောခဲ့တဲ့ဘုရားသစ္စာဗုဒ္ဓယဟနာရှင်မြတ်များကြကြဝလာနဲ့အတိပြည့်တဲ့ပြီးတော့တပါးလင်တပါးလင်အကောင်းဆုံးဆိုတဲ့သင်္ခါရဆုံးဒီလူသားထက်ဟောဒီတရားတာလူဟောသူနာကြရခြင်းကမြတ်တယ်ဒါလည်းအဲ့ဒီတရားတာဟောကြရခြင်းကကုသိုလ်အဲ့ဒီကုသိုလ်ကိုဆက်ထောက်စိတ်သိလိုက်ပါတဲ့မနစိတ်အဲ့ဒါကိုဆက်ထောက်နဲ့ပြန်ထိုးမြောက်လိုက်ဆက်ထောက်ဆက်ထောက်ပြီး5 6 တရားပြောလိမ့်မယ်ဒုဒကာရမများကဆက်ကြောက်ဆက်ကြောက်ကြီးအလိတာဟုတ်ထဲမပါဘူးဆက်ကြောက်ဆက်နယ်လိတာပါလာတော့မဖြစ်နိုင်တာအပြစ်မရှိပါဘူးအလိတာဟုတ်ထဲမှာမပါပဲနဲ့လေဆက်ကြောက်ဆက်ကြောက်ကြီး950ပါတဲ့ဗျအဲဒီမှာ255ကိုဖယ်လိုက်တော့ဘယ်လောက်ကြာဖြစ်အဲဒီစိတ်တရား၄ချောင်းရှိတဲ့ကာတာဟောတဲ့ကုသိုလ်ရဲ့256စိတ်ရင်တသိမ့်ရခုနက စัจ java လာအပြစ်ရာယာနာပိစိကဗုဒ္ဓတွေကိုအကောင့်ဆုံးတဲ့ငါလှူဒန်းတဲ့အလူထက်ပါပါတယ်အပြစ်ထုတ်လိုက်တော့တရားအလူအပါဆုံးဒါအလူပါဆုံးတော့အေးအဲ့လိုပဲလေအေဝံဓမ္မတာတိတနာမြေဝသနာမိတဝနာမိမဟာန္တာနဲ့အေဝံအဲ့ဒီနေ့အတူတဲ့ဓမ္မတတရားတော်ကိုတင်လာပြီးဟောခြင်းဒီ၎င်းဝါသနာမိ ပုဇာရွတ်တော်ခြင်းလေ၎င်းဘာဝနာပိနာယူခြင်းလေ၎င်းမဟာတန်ကောင်းစွာမတွေအကျိုးတရားမြတ်လာပါပေတတိအေးသူတရားဟောခြင်းကုသိုလ်မြတ်တယ်လို့ပဲတဲ့အဲ့ဒီတရားကိုတဲ့နံပါတ်1ကတော့ဟောမယ်နံပါတ်2ကသင်ယူပုဒ်ချရွတ်အမယ်နံပါတ်3ကနာမယ် အဲ့ဒါဟာလည်းခုနကကုသိုလ်တိုင်းပါပဲသရဂကုသိုလ်ဆိုတာစัจ java လားအပြစ်ဘုရားယန္တာပိဋကဗုဒ္ဓတွေပြင့်အကောင်းဆုံးကတစုံတစုံလူတာထက်ဟောတရားဟောတာကမြတ်တယ်ယွတ်တာဖတ်တာကမြတ်တယ်ပြီးတော့သင်ကြားပို့ချတာကမြတ်တယ်နောက်ဆုံးပရိသငြိမ်ငြိမ်ကလေးနဲ့နာပြီးတော့နေတာကမြတ်တယ်ကတ်တမုံမရှိဘူးလားဒါကြောင့်တဲ့တို့သက္ကမမှာ ကျင်ရတာသက္ကနာမှာဝင်ရတာဟာသူတကာတော်မတွေအကျိုးမများဘူးလားတိုင်းရင်တဲ့ကုသိုလ်နဲ့တိုင်းရှင်ကျင်တဲ့ကုသိုလ်နဲ့ရှင်အများဆုံးကုသိုလ်တော်ကြီးတွေမဖြစ်ဘူးလားအဲအတုဓမ္မမလေးဘူးနော်အဲ့ဒီဟောတာရဲ့ရွတ်ဖတ်တာရဲ့သင်ကြားတာရဲ့ကိုးကြတာရဲ့နာယူတာရဲ့အတူတူပဲကုသိုလ်ကဟုတ်ပါလားဒါနဲ့သက္ကနာထွက်သွားတဲ့လူတွေတော့အဲ့ဒီကုသိုလ်ရပါအောင်မလားကျွတ်ကျွတ် အတန်ထက်တန်နာလိုက်ရအောင်မယ်ဟုတ်ပါလားအဲဒါကြောင့်တရားနာရခြင်းဟာအင်္ဂါမှာမွန်မြတ်တာတဲ့ဒီနောက်ကတခုဘုရားကမပြောသေးဘူးယေနာသံပုဂ္ဂလေနာဘုံနာတံတမတဝနာကာရိတံတတေဝအာနိတံသောမဟာယေနာသပုဂ္ဂလေနာယောက်ျားမိမ္မမောအပြင်တုံးရသောပုဂ္ဂိုလ်သည် တန်တော်ညာလာစွာသောဘုံနာအများစွာပမလိုပေါင်းတို့အတန်တမတဝနာတို့တရားနာခြင်းမှုကိုကာရင်တန်ပြုစေအပ်သည်ဒါတရားနာရအောင်လို့ခေါ်တာဒါမှမဟုတ်ကျမတို့ကခဏအဲ့ဒါတရားလူမလို့လာရောက်နာယူကြတာဟုတ်ပါလားဗျာအေးအဲ့ဒါဆိုပြီးတော့ကျွန်တော်တို့ကတရားအလူပေးမလို့ဓမ္မသမင်မွေးစင်ရကျင်ပါမလို့လာရောက်နာယူပါလို့ အဲ့ဒီလိုတရားတော်ကိုပူဇော်တဲ့ပုဂ္ဂိုလ်ဟာလည်းပဲတဲ့ယခုနေ့ငါတရားဟောတဲ့ပုဂ္ဂိုလ်ကဲ့သို့အကျိုးတရားကြီးမြတ်ထားပါပဲတဲ့ဘာသာတရားမကောင်းဘူးလားအင်းရောက်ရင်ရက်ွက်တဲ့ရောက်သွားရင်မြို့လေးရောက်သွားရင်အဲ့ဒီကုသိုလ်မျိုးရပါအောင်မလားမရဘူးဗျာဒါနဲ့ဘေတုဖို့တုဖို့ဘေတုဖို့တုဖို့အဲ့ဒါရက်ွက်တဲ့ကဒီနေ့ဒါတွေကပြေတုဖို့တုဖို့ဘေတုဖို့တုဖို့ အဲယောဂီကထွက်သွားတော့သူကအမတ်တရားတွေကသေသွားရမို့လားသူ့ကိုမလုပ်လိုက်ရမလဲတူးပြီးတော့ဖျက်လိုက်ပါတော့တဲ့ဟောတော့ဘေတုဖို့တုဖို့ခုကတော့ဘေတုဖို့တုဖို့ဟုတ်လားကျုံမသွားဘူးလားဒီကနေ့ကမဟုတ်ခင်ဗျားတို့မိရတွေကနေပြီးတော့လာတာတရားမင်းတို့ကောင်းငင်နေပြီးတော့ရှင်းလာတာခဏလေးကြာမှဒီတရားတစ်ပုဒ်နိုင်ရတာတဲ့ခဏလေးကြာမှပါလေ အေးလေတရားလုံးက7နှစ်ကြာမှတရားတစ်ပုံနာရတာဆိုတော့ဟုတ်မှာမတတိယကနေ့ကျင်နေ့ကျင်တော့ကြဟိုဘရောကတက်လာတော့ကြဟိုဘရောကတက်လာတော့ကြဟိုဘရောကတက်လာတနေ့သုံးပါးကြီးနာရတာဆိုတော့ဤပြီပေါ့ဟမ်ဤတရားရောပြီတရားနာရတာဟာဤဤမဤနာဘာနာဟုတ်မလားအေးနာဘာနာကပြေတော့ကလေဒါတရားပြီနောက်ဆုံးကိုယ်တော်တစ်ပါးကမနေ့9နာရီဟောကျင်လောက်ပါပေါ့ အဘိဓမ္မာသတ်ပြီးတော့တရားဆုံးတရားသိပြီးတော့မှအဲ့ဒါပလင်မောကကြွသွားလူတွေကတော့ဟာကြပြီတို့တော့နားရတော့မယ်အိပ်ရတော့မယ်ပေါ့အဲ့တော့ကိုရောကနာယီမိနေလို့ပြန်ပြီးတော့ကြွဟိုကနမုနတုမျက်လုံးကလည်းပန်ဆက်ပန်ဆက်နေဆိုတော့တယောက်ကပြောတယ်ဟဲ့ကဒါကလာပြန်ပြီပေါ့အဲ့ဒါနောက်လူတယောက်ကလည်းနမုနတုမျက်လုံးပန်ဆက်ပန်လာလဲနားလိုက်ရင်ပေါ့ကွာ အခုလည်းတနေ့သုံးပါးသုံးပါးကြီးဆိုတော့ဟုတ်လားတို့ယောဂီတွေလည်းမျက်လုံးတွေလည်းဖန်ဆက်ကုန်ပြီတဲ့ဒီပါတဲ့ဟမ်ဟာတဘာလာများပြီတောင်းဝေးပြီနဲ့တဘာကလည်းတပည့်ကြီးပကုံးမတင်လို့ရကောင်းကြီးနဲ့လာများပြီကွာတဘာကလည်းလွယ်ကြီးလွယ်ပြီးတော့လာများပြီအဲ့တော့တို့ယောဂီကလည်းလာလဲလာလိုက်ရောရှိတာပေါ့ဒါရင်တော်ကြီးဟာဒါကြောင့်တရားနာရခြင်းအကျိုးဘလောက်မြတ်တယ်ဆိုတာလေးတော့ပြောပြပါအောင်မယ် ဒါဆိုပါလေဟိုရှိအခါဖာနာသာနဲ့ဟိုရှိအခါဖာနာသာနဲ့နွားနာသာတို့ပုံပမာတင်ဇနာတော်နာအရိယာနဲ့ဒီလိုပက္ခဝိချပေါ့ကာကောင်းရင်လုံကြီးတင်ရိပောရိသာသာပမာတင်ပောရိသာ သာရိပုတ္တရာမောကလာနသာရိပုတ္တရာမောကလာနဟောကပြာယမကုံအင်ဟောကပြာယမကုံအင်ဘုရားမတပါသာဝကမြာနာကြရမမဖို့ဝေနာကြရမမဖို့ဝေအဲတာကြောင့်အဲ တံဘူအနကနာကြဓမ္မသဘင်တံဘူအနကနာကြဓမ္မသဘင်အေးဟောတဲ့ပုဂ္ဂိုလ်ကချွေးပြအောင်ဆိုပြီးတော့ကြည်ရမှတ်ရရေးရမှတ်ရနော်တို့တရားဓမ္မလေးတွေကဗလန်းနဲ့ညာလန်းနဲ့အိမ်ကလာပြီးတော့လက်ကိုလေးချီပြီးတော့နာနာပြီးပြီးပြန်သွားရတာပဲဘာပင်မနာမှလို့ပင်မလားလားကိုတော်တို့လေတရားတရားတရားစလုံးလေးတွေကမျက်လုံးနဲ့ဝင်သွားလို့မနဲ့ပြန်ပြန်ထုတ်ယူရလားလား ကျော်သွားတာကျက်သွားတာတခါတည်းအတိဘက်တော့လွဲသွားတာပြန်ကြည့်ရတယ်အခက်ခက်ကြည့်ရကိုလည်းသိအောင်လုပ်ရတယ်ကိုသိတာတဲ့နှစ်ပုတ်နှစ်သမကဒကာဒကာမတွေလည်းသိအောင်မကြိုးစားရဘူးအေးကိုသိတာကတော့အစာအုပ်လည်းကြည့်တာဒုဒကာဒကာမတွေလည်းကြည့်တာပေါ့ဟောအာအိမ်မက်မက်တယ်လေအာအိမ်မက်မက်တယ်သူ့အိမ်မက်နဲ့သူတော့အရသာရှိနေမှာမဟုတ်လားပြင်မဲ့ကြတာပြောလိုက်အဲ့ဒါပဲသူက သူခံစားချက်တော့သူပြောမပြနိုင်ဘူးရအောင်ဘုန်းကြီးတို့ကအဲ့ဒါတော့မဟုတ်ကိုယ့်ရဲ့ခံစားချက်လေးအပြင်ဒီတရားတစ်ပုဒ်ကိုလည်းပဲအဲ့ဒါသဘောကျအောင်ကြည့်ရဒီနေရာကိုလည်းပြောမယ်ဆိုမဲ့အခါဒီနေရာဘယ်လိုပြောမယ်ဒီနေရာဘယ်လိုပြောမယ်ဒီနေရာဘယ်လိုပြောမှနားလည်မယ်ဆိုပြီးတော့မှဟောဘုန်းကြီးတို့မှကြိုးစားရတယ်ဒုဒရာမှာတရားနာတာကဘယ်လိုနာတာအဲ့ဒါပဲမဟုတ်လားအလားလေးနာရတာပဲဘုန်းကြီးတို့မှတော့အဲ့ဒါကြိုးစားလိုက်ရတာနဲ့တာမဟုတ်အမေးသေးလို့နှစ်နှစ်သားတည်းကသမင်းရံကဲ ကြိုက်စားပြီးတော့ကြောင်းလိုက်ပြီးတင်ခဲ့ရတာက55နှစ်မရနားရသေးဘူးတင်ရတော့အာရတော့ကြည့်ရတော့မယ်ဟုတ်ပါလားအဲကြိုက်ရှိသေးဗျအဲ့တော့ကတရားနာရခြင်းရဲ့အကျိုးကဘာလဲဆိုတော့တို့ရှိတော့ကဖာနာပါကလေးပါကလေးပေါ့တရားနာနေတော့ငါးကြောင့်နာတုတ်ကလေးနဲ့သူ့ပေါ်မှာထောင်းရင်သာကြပြီးတော့သေသွားတော့ဟောနတ်ပြည်ရောက်သွားတယ် ဒီတော့ငါပဲကလာတာလဲလူပြေကလာတယ်ဘယ်ကုသိုလ်ကြောင့်ဤထမ်းမှရတာလဲတရားနာရတဲ့ကုသိုလ်ကြောင့်ဤထမ်းမှရတယ်ဟဲ့ကြည့်သားအားလေးလေးအပြည့်ဆိုရင်ဖြင့်ပရိသတ်ရေမာယေမဟာယချဟာစာလုံးရေညပါစီလို့မဟာစီလို့သူရေးတိုက်သူများရေးတာဖတ်တတ်ဒါမှမဟုတ်ရှေ့ကချဖို့ရင်သူနောက်ကလိုက်ဆုံးနိုင်ရလားဆုံးနိုင်ပါဘူးဒီကြမ်း ဒါတောင်မှသူဒီတဲ့တရားရင်မေတ္တာရှိမှုကြောင့်ဟောနွားကြောင့်သာဒုက္ခလေးနဲ့ထောက်ရတာတရားနာရင်တည်သွားတော့သူကတိနတ်ပြီဘယ်ကုသိုလ်ကပို့တာအဲဒီကကြတော့မှအာယဝန္တာနဲ့ဟဲကုသိုလ်တရားများတဲပြီးတော့အကုလိုက်ပါလားဆိုပြီးမပြည့်စုံနေတော့ကက်ကရာရေးအိုင်အနိမနတ်သားအဖြစ်နဲ့လာရောက်နာယူအဲ့ဒီမှာနောက်ဆုံးကျင်ပွားလိုက်တဲ့အခါကျတော့ဟောသောတာပန်ဒီအပေတကားပိတ်သွားတာဘယ်ကုသိုလ်ကြောင့်ကိုင်မမြတ်ဘူးလား အဲ့ဒါပဲတရားနာရတယ်ကြတော့ကောင်းတယ်မပြောဟိုတနေ့ကထွက်သွားတဲ့ဝင်ကြီးကပြင်မကတဲ့ဒီဒီဒီဒီဒီဒီတကြံလက်ချင်းနေကြတော့တပည့်တော်မနေနိုင်တော့ဘူးဟုတ်မလားသူတရားဟောတာကြတော့လောကီကကြီးနဲ့တချို့ချို့ဟောတာမကြဘူးဟိုဘက်ကရင်သိညာမချင်းလေးဆိုတာကြတော့နောင်နေကိုလည်းစီလို့ကြိုကွယ်မောင်ကြီးလာပါမယ်မောင်ကြီးကိုလည်းစီလို့ကြိုကွယ်နောင်နေလာပါမယ် ညမအုံွယ်ပြအုံွယ်နှုတ်ခွန်းဆက်ပါတယ်ဆိုလားအဲ့ဒါကြတော့ကြားတယ်နော်အခုလည်းနောက်နှစ်ခါလည်းစီလို့ကြုံမယ်ယောဂီပြန်မှာကွယ်ယောဂီကိုလည်းစီလို့ကြုံမယ်နောက်နှစ်လာပါကွယ်ပြန်မအုံွယ်ပြအုံွယ်စံစည်းကြည့်ပါတယ်ဟုတ်ကလားအခုဒီနေ့ကြည့်တာ9000နဲ့အောက်တာတရက်မှမရှိဘူး အနည်းဆိုရင်တပေါင်းကျော်လူတဲ့လူတွေကလည်းဝက်ဝက်ကိုကွဲနေတာပဲအာဘာရိယနှစ်နှစ်ကာကာလိုက်လိုက်လဲလဲလူသားလိုက်ကြတာဟုတ်ပလားဒါကြောင့်ပြန်မအောင်ွယ်ပြန်အောင်ွယ်စမ်းစေကြည့်ပါသေးလို့ပဲပြောလိုက်ခြင်းတယ်တတိယဒါကြောင့်နဲ့အဲ့ဒါဖဏသာလိတရားနာရခြင်းကြောင့်ဖာဆိုတဲ့အဟိတရိစ္ဆမောဟကသူဂတိဘဝရောက်တယ် အဲဒီနာပြပြနာတဲ့ပုထုဇဉ်ဘဝမှာသိတရားနာရတဲ့အခါကျင့်သုံးအထုသဖြင့်သောတာပန်ဆိုတဲ့အရိယာအဖြစ်လည်းရောက်တယ်ပဲကုသိုလ်ကပို့တာလေအဲ့ဒီအတိုင်းပဲနွားနာသားလေနွားဘဝကတရားနာရလို့နာသားဖြစ်တဲ့နောက်တစ်ပတ် ပြန်လည်ပြီးတော့နာယီမှာသားတဲ့အခါကျတော့ကျင့်အားထုတ်လို့ဟောသောတာပန်ဖြစ်တယ်ဘယ်ကုသိုလ်ကြောင့်ဩဇဏသောတာဆိုတာကတော့တစ်ချိန်ကသဘကြီးမွေသမထာကြောင့်ဒီမှာလဲလဲပြီးတော့နေတယ် အဲဒီမှာကမ္မတန်ကြောင့်မောကယောဂီယဟန်ကစာရင်းမိအာယတနာမိသက္ကာယတနာသောတာယတနာငါနာယတနာဇိဝယတနာကာယယတနာမနာယတနာလို့အာယတနာတရားတွေရွတ်ပွားနေတယ်။မလုပ်တယ်။အဲ့ဒါကိုသူအမြဲမပြအစာစားသွားလာလက်လည်းဟင်းကကြားခဲ့ရတယ်နားခဲ့ရ။တဏှာရောသွားနေသေးတဲ့အချိန်ကာလကြတော့ဟောအဲ့ဒါကတ္တပဘုရားလက်ထက်ကနော်။ ုန်းကြီးတို့ဂေါတမဘုရားလက်ထက်ရောက်ပြီးတိုင်အောင်နဲ့ဟောဘုရားနတ်သူတို့စัจ जा မှာဆင်းရဲတဲ့ဘဝတခါမှမဖြစ်ရဘူးအဲ့တော့ဘုန်းကြီးတို့သူတော်ကောင်းတွေမှာသူတော်ကောင်းတို့ရဲ့နားထဲမှာဘုရားနတ်သူစัจ जा တယ်ညံတယ်လို့ထင်နေဘုရားတဆုံနဲ့တဆူဟာမြေကြီးတယူဇနာမြင့်ပါတယ်မြေကြီးတယူဇနာမြင့်လာအောင်ကြားတယ်ဟုတ်ပလားတယူဇနာကပါဠိဒိရှင်နာရီနေ့ရ14မှန်ဝန်းကျင်ရှိတယ်အင်္ဂလန်ဒိရှင်နာရီနေ့ရ7မှန်ဝန်းကျင်ရှိပါဟုတ်ပလား အဲ့တော့ရှင်းမှန်ကိုဘုန်းကြီးတို့ပြိတ္တာလက်မနဲ့ပွက်ကြည့်နှစ်တရားမှတလဲမတဲ့ဘုန်းကြီးတို့မြည်ကြီးကနှစ်တရားနေမှတလဲမမြင်တယ်နှစ်တရားနေမှတလဲမမြင်တယ်ဟောဒါကြောင့်ဒီမှာအဝီစီပင်တူလုံးကပေးတရားမှတေတုံးတလုံးတွေ့တယ်ထပ်ဆက်တွေ့လိုက်တော့ပေး200မြောက်ဆိုတဲ့ပေးတရားမှတေတုံးတလုံးတွေ့ဘသူမှဒီပေးနေရကြီးတော့ဖြင့်ပြိတ္တာတူမမြုပ်ပြရှင်းတော့ကဒီနေရာပင်လယ်ချောင်းချောင်းဖြစ်ကောင်းဖြစ်ခဲ့မယ်ဟုတ်ပလား အေးဟေးခေါင်းခေါင်းတော့မဟုတ်ပင်လဲကိုဖြစ်ကောင်းဖြစ်မယ်ဒါဆိုပင်လျာဆိုတဲ့အနက်မှာကိုဟုတ်ပလားဗျာအဲ့ဒါကိုထောက်ထားခြင်းဖြင့်နှစ်တရားနေမှာတလက်မနှစ်တရားနေမှာတလက်မအဲ့တော့လက်မကိုဘုန်းကြီးတို့ပြိဿပေးဖွဲ့ပေးကိုမိုင်းဖွဲ့ကြည့်ပါတဲ့တေယူသနာရှစ်မိုင်ရှိတယ်အဲ့ဒီရှစ်မိုင်ကိုလက်မဖွဲ့ကြည့်လိုက်ရင်အဲ့ဒါတလက်မတဘဝနဲ့ဒီပုဂ္ဂိုလ်ဘဝပေါင်းဘလောက်ကြာရှိစွာနေခဲ့ရတယ်ဆိုတာပေါ်လာလိမ့်မယ်ဟုတ်ပါလား အဲ့ဒီဆိုတော့ဘုရားနဲ့သူတာကြမှာသူဆင်းရဲတဲ့ဘဝမဖြစ်ရဘူးတဲ့နောက်ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားလက်ထက်ကြတော့သူဇဏသောနာဆိုတဲ့အမည်နဲ့အဲ့ဒါမင်းဆရာဖြစ်လာဘာဖြစ်လာလဲကြည်တာဖြစ်လိုက်တဲ့ဘဝပြင်အမြင့်စားဘဝကြီးပဲလူပြေကနတ်ပြေနတ်ပြေကလူပြေလူပြေကနတ်ပြေနတ်ပြေပြန်တော့လဲမင်းဆိုတဲ့အစင်မြင်ဖြစ်တယ်လူပြေပါလဲမင်းဆိုတဲ့အစင်မြင်ဖြစ်တယ်အဲ့ဒါတရားနာရတဲ့ကုသိုလ်ကြောင့်ဘာကုသိုလ်လဲတရားနာရတဲ့ကုသိုလ် အဲသူနာရတဲ့တရားကအာယတနာပြီးတော့အာယိချရပလရေသာဝေမူရေသံဃရေအဲသားတို့သမီးတို့စာတတ်ပြီးကြောင်းထွက်ကြတော့ဟုတ်လားတို့ပရိသတ်ကပေါင်းတတ်တယ်ဆိုတတ်တယ်ရေးတတ်တယ်သူများရေးထားတာလည်းဖတ်တတ်တယ်မဟုတ်လားဇရရေးငွေကြီးမှာအဲ့ဒီလိုစလုံးပေါင်းနိုင်အပန်ထွက်တတ်သူများဆိုပြတာလိုက်ထုံနိုင်ရလားကြည်သာတရားနာရတဲ့အစွမ်းတတ်တယ်ဘလောက်ကြီးမားတယ်လဲ ဟုတ်ပလားအေးအဲ့ဒါကိုတို့တရားဓမ္မတွေသိတာဗျအဲ့ဒါနဲ့ဘုန်းကြီးတို့ဗုဒ္ဓဂေါတမလက်တဲ့ရောက်တော့သနာသောနာအမြင့်နဲ့မင်းဆရာဖြစ်လားတနည်းရှင်အပ္ပဂုတ်တယဟနာမထေရကြီးစမ်းရသူသွားတော့မှမဖြစ်ကူးမြဲထုခဲ့တဲ့ဖြစ်ရတစ်ခုနဲ့ကျုံဘယ်လိုလဲဆိုတော့ချင်းသေးသေးကြငုံအောင်တော်ရင်တော်ဝါဒီမှာဘိုးမထားဘူးတကောင်ကြီးပြင်မလားအုပ်စုလိုက်ပြင်မလားအလားတတ်ကြတတ်ကြတိုက်ကြတိုက်ကြထိုးကြနှစ်ကြ အခုဇဏသောနာဆိုတဲ့သရကြီးကိုတစ်တင်လဲတွေ့ခဲ့ရတဲ့ရှင်လက်လက်ကြဝန်အောင်များကတော့ family ဆိုတဲ့မိသားစုစိတ်ဓာတ်နဲ့အားလုံးငြိမ်စိတ်ပြီးတော့တယောက်တယောက်ခင်ခင်မင်မင်ကြင်ကြင်နာနာနေကြတာသူတွေ့တယ်အဲ့ဒါထူးခြားတဲ့အကြောင်းပါပဲဟုတ်ပါလားအမြဲတမ်းတိုက်ခိုက်တပ်ပြပြီးတော့ဘိုလ်လူနေတဲ့တတ္တဝါတွေဟာအခုညီကိုရင်တဝရုံဆင်းမောင်းနှမအရင်ကဲ့သို့ဆိုပြီးတော့နေကြတာသိအံ့ဩတယ် ဒါကြောင့်တပကြီးကိုတစ်ဖြစ်လဲခဲ့တဲ့ဇဏသောနာကရှင်မင်းကဒါရိဘသဘောလေအဲ့တော့အပ္ပခုတ်တာဆိုတဲ့အမေးခံရတဲ့ယဟနာမရှင်မြတ်ကြီးကဒီဇဏသောနာဆိုတဲ့ပုဂ္ဂိုလ်အတိတ်ဘဝကဘယ်ကုသိုလ်များရှိခဲ့သလဲလို့ကြည့်ပြောပြရင် slow motion ပေါ့ပြန်ပြီးတော့သူကကြည့်လိုက်ကြည့်လိုက်တဲ့အခါဟောကတ္တဗဗျာသာသနာနောက်ပိုင်းမှာ တရဂီနွေအဖြစ်နဲ့အာယတနာဆိုတဲ့တရားကြားနာကြရတာကို မြင်ပါတယ်ရှင်အတ္တဂုတ်တယဟန္တာကဘယ်လိုကရှင်အတ္တဂုတ်တယဟန္တာဇဏသောနာဆိုတဲ့တရဂီနွေတစ်ပြင်လဲခဲ့တဲ့ပုဂ္ဂိုလ်ဟာကတ္တဗဘုရားလက်ထက်ကတရဂီနွေအဖြစ်နဲ့အာယတနာတရားကြားနာဖူးခဲ့တဲ့အခြေခံကုသိုလ်ကိုမြင်ပါတယ်အဲ့ဒါကြောင့်ဒီမှာလည်းပဲသူ့ရဲ့ပါရမီလက်ငုပ်ကိုပေါ်သောအပြင်ဒါကတော့ဒါအာယရဏပြီပဲ။ဗါတယ်။ အဲ့ဒီကြတော့မှသူစဉ်းစားရင်ဒီတန်ခါကြာဘူးပါလေဘယ်တော့ငါလဲဒီတန်ခါကြာဘူးပါလေဘယ်တော့ငါလဲစလုံးမစင်ပေါ်လေးတို့လည်းပဲပြန်ပြီးတော့စဉ်းစားတဲ့အခါကျတော့မှဟောဇပတ်ကြီးငွေအဖြစ်နဲ့နာခဲ့ရတာကိုပြန်ပြီးတော့မြင်သိလာတယ်အဲ့ဒီကုသိုလ်ခြေကညောင်းဟောရှင်ဟာပြုလို့သိပေါ်လာပြီးတော့ရှင်ဟာမြုကဖြင့်အာတုံလိုက်တာကတိပိုင်နေဝရဟတမပုဏ္ဏတိနှစ်ရက်သုံးရက်လောက်နဲ့ရဟနာဖြစ်တယ်။ဘာပါလဲ။နှစ်ရက်သုံးရက် အေးနှစ်ရက်သုံးရက်လောက်နဲ့ယဟနာဖြစ်တယ်ဗျာအဲ့ဒီကြတော့မှကိုယ်ပိုင်ညာဖြင့်လူကြောင့်သူရမောက်တဲ့ကိုယ်ပိုင်ညာဖြင့်ငါဖတ်ကြောင့်လွယ်လွယ်ကူကူနဲ့ယဟနာဖြစ်တယ်လဲကြည့်လိုက်တော့အာယတနတရားကြားခဲ့ရတာကြောင့်ဘာကြောင့်လဲတိုင်းယနေ့တို့တရားဓမ္မတွေတောက်တန်ရောဝိနည်းရောပြီးဒီမှာရောမနာရဘူးလားတောက်တန်ရင်ဘုဂုံညာတရားဆုံးမလားတခါတည်းရတရားတဲ့ဘုတလားလောက်ကြတယ် မနေ့ကထပြောတာက45မိနစ်အသက်ဟောတာက15မိနစ်နဲ့တနာကြီးပြေးသွားဗျာနောက်နေ့ကပြောဟောဟိုဘတော်ကြီးကလည်းလာပြီတပည့်နေနေကြီးနဲ့ဟေတုပိစေနာပိစယောသူကတော့လည်းပိစယောကြီးချတာပဲဟမ်အဲအဲ့ဗျာအဲ့ဒီမှာလည်းကြည့်တာဟုတ်နေရနာရတဲ့ကုသိုလ်တွေမများဘူးလားမြတ်ကိုယ်တော်ကလည်းမလာနဲ့လာလိုက်ရင်တောင်းနေမောင်းနေတယ်သူမွေးထားတဲ့သာမဏေသားကြနေတာပဲဟုတ်ရလားဣတိဘုထောက်ကနေပါလား အေးအဲ့ဒါပဲဗျာတရားတွေအမျိုးမျိုးမနာရဘူးလားအာတောကြသမပရာကတော့ကြဇတ်တော်ကတဲ့အာတောကြပန်ယုတ်ကတဲ့တော့ကြအင်္ဂုတ်ခုကတဲ့ဟောကြည်စမ်းတို့တရားတော်မှာအဲကြောင့်စကားသိမ့်သွားရင်လေကုသိုလ်ရှင်ဖြစ်ကြတဲ့ယောဂီများကတော့အဲ့ဒါမလွမ်းဖို့လွမ်းဖို့လွမ်းဖို့မလွမ်းဖို့လွမ်းဖို့လွမ်းဖို့ပါလိဖြစ်ကုန်ကြမလွမ်းဖို့ဖြစ်ရမှာဗျာခြေတုံးရပြောရရင်လည်းမေတ္တမနာတွေဖြစ်ကုန်ကြ မနုမနာကိုသောနာဆံရောင်းသွားတော့ဘယ်နဲ့ပါလဲအလွန်ရဲ့မပြေအခုဒီမှာသက္ကနာအတွင်းဒီမွေးလည်းမိမလောက်လည်းမွေးလည်းမိမလောက်ဘယ်မွေးမှလည်းမိမလောက်ဘူးအလေးတကားတည်းပဲသူများခိုးပြီးခပ်ပြီးနှုတ်ပြီးနှပ်ပြီးကိုအသာလေးစားရတာဟုတ်တယ်မဟုတ်လားညုံမှန်သို့လို့ဝါတောင်ခွင့်နေတာဒီကနော်အဲ့ဒါလောက်ဒီပဲတို့ယောဂီတွေခြံထားတာဟိုဟာနဲ့ဟိုဟာပဲခြံတယ်အဲ့ဒါကူ ငါကိုလက်စစ်မပေးတာနဲ့အီးကုန်းမပေးတာဒီငါကိုပဲကြံတော့တယ်ကြံတာတွေတော့အကုန်ပဲမဟုတ်လားအမလီကိုမြင်များထွက်ကျင်တဲ့ယောဂီချော့ရရတာဗဇအမျိုးထွက်လာအောင်ပဲပြီးတော့ထွက်သွားတယ်ဆိုတော့ပြောမဖြစ်တော့ဘူးပရိသတ်ရင်နာခဲ့ရတာပဲတတိမာလီဟာတက်စီမမောဟမ်အဲ့ဒါအမရင်နာနဲ့လာပြီးခဲ့ရတယ်ဆိုတာလိုပါပဲဗျာ gain ဒါတော့ဒါပေါ်လေးနှုတ်နဲ့ငယ်ရကြသေးတာကိုပါရမီနှုတ်သေးလို့ ဘာဖြစ်လို့ဘုရောကတရုတ်ကြီးဗမာပြည်လားအခုလိုတွေကတော့တောက်တဲ့တောက်တဲ့နဲ့မြည်တော့ဗမာကလေးတွေကမိုးလားလေးလားမိုးလားလေးလားမိုးလားအမိုးဆုံးတဲ့ကမိုးရွာသွားတယ်လေးဆုံးတဲ့ကလေးလားဟာဟန်ကြတာဘူးငါအပြန်ကြတော့တောင်းသွားမယ်ဒါတရုတ်ကြီးကငါအဲ့ဒီအကောင်ကမိုးပေတယ်လို့ခေါ်တယ်အဲ့ဒီမိုးပေတယ်ငါပေးလိုက်ပါဆိုဒီတောက်တဲ့လူတရားတဲ့90လောက်ကဖိုင်းရတာမှမဟုတ်ပဲနဲ့ဟဲ့အဲ့ဒါညစ်တဲ့ဘဝမှာလဲဗမာဟာအညစ်ဆုံးတယ်ဘုန်းကြီးကစီလို့ နော်အဲအဲ့ဒါဗမာအညစ်ဆုံးပဲဒီကတောက်တဲ့မကန်ရဲတော့ပြိဿကြီးအိမ်ညောင်ကလေးဖမ်းပြီးတော့ခြိုက်နဲ့ထက်ပေးလိုက်တယ်ဟောတရကြီးကတော့အာကိုတကြီးပေါ့လေဒါလည်းတရုတ်ပြည်ရောက်တဲ့အခါကျတော့ဝေးမိုးပင်တွေယူလာခဲ့တယ်ဝေးတရုတ်အမျိုးသားတွေဝိုင်းဝိုင်းအောင်တော့မှခြိုက်လေးဖွင့်လိုက်တော့အပိတ်ခိုင်ထားရတဲ့အိမ်ညောင်လေးကပြစ်ပြစ်ပြစ် အဲ့ဒီကတေကြီးကလည်းအောင်မယ်အမေဓမ္မတိကြားတော့ကမာမင်းအလံလေးအောင်တာဘူးငယ်စေးလို့ငယ်စေးလို့ဝဆဆမလားဝဆဆမလားလို့ဆိုတဲ့အခုလည်းပဲတို့ယောဂီတွေကငယ်သေးတာကိုဝဆလည်းကျွေးပြီးပါပြီကြက်ဆလည်းကျွေးပြီးပါပြီအဲအမျိုးမျိုးကျွေးထားတာတောင်မှသူတို့ကလည်းငယ်စေးလို့ပြည့်ပြည့်နေသပြီးထွက်ထွက်သွားလိုက်ကြတာပါလားကိုင်းတော်ပြီဗျာတဏ္ဍောနာဆိုတဲ့သရကြီးငွေ အာယတနာဆိုတဲ့အမှန်ကြားကြရတဲ့အတွက်ဒါကြောင့်ပရိသတ်ရေတဲ့။ဩအဲ့ဒီကိုယ်တော်ရဲ့ထောက်ပံ့ကြောင့်ဘုရားနတ်သူစာကြဆင်းရဲတဲ့ဘဝနှုံချတဲ့ဘဝအောက်တန်းကြတဲ့ဘဝမဖြစ်ခရဘူး။အရှင်တော်မြင့်မြတ်လူဘဝနတ်ဘဝသူကတိဘဝပြမသာကျင်းနေပြီးတော့ဒုဘယခတမလက်တဲ့လူဖြစ်လာတဲ့အခါဒီအာယတနာဆိုတဲ့တန်ကလေးကြာယုံညနဲ့တံဝေခညာနေဖြစ်ပွားပြီးတော့ယဟန်မျိုးအတုံးလိုက်တာအာတောကင်းကွာ။ တိုက်ကြည့်တာဒါဖြင့်တရားနာရတာယဟနာဖြစ်ခြင်းရဲ့အကြောင်းအခြေခံဆိုရင်မှားမလားမှန်ပါဘူးမမှားဘူးဗျဒါဖြင့်တရားမနာရရင်တော့တရားမနာရရင်တော့မလာဖြစ်ဖို့ပဲရှိတော့တယ်ကုသတရားတွေရှုံးပြီသိပြီမဟုတ်လားအဲအေးလေးပြန်ဖြီလို့ရသေးတယ်နော်မလွန်သေးဘူးဟုတ်မလားအေးအဲ့ဒါတရားနာရတယ်ဆိုတာဘာပဲဖြစ်ဖြစ်တစ်လုံးမှတ်မိမှတ်မိနှလုံးမှတ်မိမှတ်မိပေါ့ဗျာ အဲ့ဒီမှာကုသိုလ်ကြီးမတိုးဘူးလားကဲဒါတရားတစ်ခုတည်းနဲ့သူပြောတာတော်တော်ကြာသွားပြီကဲအစီလေးပြန်ဆိုသင်္ကန်းဆွမ်းကြောင်းအလူပေါင်းတွေတရားလူကြောင်းမြတ်ဆုံးမှာမြင်ကြအစစွာရတာဟုသမျှအဲမြင်ကြရတာဟုသမျှတော့မြင်ကြ ဟောဒီသက္ကိယမြာလာရတာအာမေယဥစ္စာနှစ်သက်သက်၍တရားနဲ့ပြောမွေထူးချွန်တာတဏှာကုံကမြာဒုက္ခမုတ်ချအောင်၍မြတ်ပေတာမုတ်ချ ရားဤတရားအပြေလွာဒါရင်အလူသမျှပဲအလူအမြဆုံးလဲအေးတရားအလူအမြဆုံးတဲ့ဟောနောက်ကတကူအဲ့ဒီတရားအလူအမြဆုံးဆိုတာနဲ့ပတ်သက်ပြီးတော့အဲဒီတော့တလောကလို့ရွာလိုက်တာတော်နေရွာအဲ့ဒီမိုးရီဘောက်တွေကိုရည်တွက်နိုင်လောက်အောင်တော့ညာကြီးသည့်ရှင်သာရိပုတ္တရာဘုရားပြီးညာကြီးဆုံးမှာမဟုတ်လား အေးအဲ့ဒီရှင်သာရိပုတ္တရာကိုတော်ကြီးတော်မှတရားမနာရပဲမကုမရရှင်အတ္တတိဆိုတဲ့တင်္ကြဝဂီထဲမှာအငယ်ဆုံးယဟန္တာမထေရမြတ်ရဲ့တရားကိုနာရမှသူဟာသောတာပန်ဖြစ်ပါတယ်။ဒါဖြင့်မက်ဖို့ရဖို့အရေးဟာတရားနာမှရ။တရားမနာပဲရပါမလား။အေးအဲ့ဒီမှာဘာပြောထားတော့တက္ကထစစ်ပြောလိုက်။အော်ဟောဒီလိုကြောင်းလိုက်ကြီးကသပိတ် ဘယ်ရွှေရှင်ဘုရားကြီးဒါအနိကပေါ့ဗျာဓမ္မမို့ရွှေတော်ဘုရားကြီးတို့ကမှုလို့ဘုရားအဲဒီလိုဘုရားကြီးပေါင်းကတသိမ့်တယ်ဟောကျောင်းသားကြီးတသိမ့်ဘုရားကြီးတသိမ့်ဆန်းလို့တန်းထားခြင်းသည်သန္တရာဝဇင်းမှာဆွမ်းမြောက်ကျွတ်လွတ်ဖို့ရအတွက်ဆိုတာကတော့အသိဉာဏ်တိုးထွက်မလာနိုင်ပါဘူးတဲ့။ဘာကြောင့်လို့ဒီကြောင်းတွေဘုရားတွေကတက်မယ်ရုပ်ဝတ္ထုတွေဖြစ်စီလို့ရုပ်ဝတ္ထုတွေဖြစ်လို့ဘာမှမပြောနိုင်မဟောနိုင်ဘူး ဟုတ်ပလားဟောလေးပါးသာရှိတဲ့တရားတစ်ပုဒ်ကိုနာရတဲ့အခါကျတော့ကဒါနဆိုရင်ဒါနဆိုင်ရာသီလဆိုရင်ဘာဝနာဆိုရင်အေးအဲ့ဒါမျိုးတွေကျမ်းနာရလို့ခွန်ကြီးတို့မှာဩတတိခင်းရတယ်ဝါစုတင်္ဂကတ်ကြတယ်ရှင်ပြူကြတယ်ယဟန်ခါညတယ်ပရိသဘိနဲ့လူသားညတယ် မီးရေလူကြတယ်ရေတွေလူကြတယ်ဆိုတာနာရတဲ့တွေ့တာကြောင့်အဲ့ဒီနာရတာအဲမှာကိုအရသာပေါ်ပြီးတော့အကျိုက်နေတဲ့ဆုံးအလူကိုလူရတာမဟုတ်လားအေးဘုန်းကြီးတို့တရားဓမ္မတွေလမ်းသွားတော့ငါပါပါတွေ့ရမယ်လို့ကိနေတတ်မှလို့ရလားတွေ့နေတာနဲ့တွေ့တာပဲအဲ့ဒီတွေ့တဲ့အပေါ်မှာမိမိအာယုံနဲ့စိတ်နဲ့ပူပါပြီးတော့မှဟောတစုံတခုစိတ်တွေဖြစ်မလားဘူးလားမြင်ရရှိမှမြင်သိစိတ်ကြားရရှိမှနားရရှိမှဒါပဲ ယောဂီကလည်းတခါလို့ငါတဏှာဤထိုင်လိုက်မယ်ဆိုဘာလို့တွေးလိုက်လဲလို့သူကိန်းနေတတ်မှလို့ရသလားဟောမင်းကဘူးတခါတည်းကကြတော့ပြင်းနေပြင်းရတယ်မှတ်မကောင်းမှုတင်မိမယ်အမလေးပထမတက်လိုက်တော့ပေါင်းတယ်ပိန်တယ်ပေါင်းတယ်ပိန်အာနောက်ကြတစားလို့ကောင်းတာတဏှာဤကုန်လို့ကုန်မှမသိဘူးဟုတ်မလားတခါတည်းကကြတော့ကောင်းလိုက်မယ်ထင်ပြီးတော့တက်လိုက်တယ်ပေါင်းတယ်ပိန်တယ်ရတယ်နော်ပေါင်းတယ်ပိန်တယ်ပေါင်းတယ်ပိန်တယ်နဲ့သွားရောတခါတည်းတက်လိုက်လွဲလိုက်လွဲလိုက်တက်လိုက်တယ်တဏှာဤပြည့်လို့ဒါဖြုတ်လိုက်ရရင်ဟင်းတော့ပြစ်သွားတာ အဲ့တော့ဘုန်းကြီးတို့ကသတ်မှတ်ချက်ချလို့ရရလားအဲမရဘူးဗျာဟောအာယုနဲ့ပြည့်တဲ့အခါမှာစိတ်ဖြစ်လာတယ်တဲ့အခုလည်းပဲတရားနာလိုက်ရတဲ့အခါကျတော့ဒါနာတရားသီလတရားသမထတရားဝိပဿနာတရားပေါ့ဗျာနော်အဲ့ဒါတွေနာရတဲ့အထဲမှာတရားနာပုဂ္ဂိုလ်တွေကဒီထဲမှာကိုနှစ်သက်ဆွဲလာစွာနဲ့ဆိုပြီးတော့ကုသိုလ်တွေသဘောကျပြီးတော့မပြုတ်ပြစ်ဘူးလားဒါကြောင့်ခဏိဘုရားတဲ့တောက်တောက်ချင်းပြရငါဘာသတေငါငတိတေငါ ပရိသပဲဝေယဝိစ္စမိရေဖွာဒီအလိုတွေကနာရတဲ့တွေ့တာကြောင့်ကုသိုလ်တွေနိုးကြလာတာကုသိုလ်တွေဘာဖြစ်လာတော့အေးပြီးတော့ကိုတယောက်ကခီးသွားမယ်နာနာကိုကိုစိတ်မကြတော့ဘလူကြီးဘယ်ချိန်ကြရင်ငါနိုးပါကွယ်မော်တော်ကမီးတန်ငါလေးညာလက်မှယူတာတော့ကွာအိပ်ပြောနေရောဗျအဲ့တော့ဘေးကလူအတော့ဦးဟာဗန္ဒနာကြီးထိုးပြီဟာပြန်နေတာပြီးကျေးဇူးတင်လိုက်တာသူ့နှိုးလို့ သူမလို့ရင်ဒီလေများမိသားတင်များတင်မောရှိရပါအောင်မလားကိုလိုတဲ့ကြီးရောက်ပါအောင်မလားကိုကြီးရတဲ့အကျိုးတွေပြီးပါအောင်မလားအဲ့ဒီလိုပဲတရားကမိမိမှာဘာရဲ့လို့မကတ်မနိုင်တဲ့စိတ်အဲ့ဒီစိတ်ကိုတရားကနှိုးစော်လိုက်တဲ့အခါကျတော့ဟာသာနာပြီးမှသီလစောက်ပြီးမှဘာဝနာအားထုတ်မှသင်္ဃာလူမှသိလူမှပဏ္ဏလူမှပရိဒါမလူမှမိလူမှရေလူမှဆိုပြီးကုသိုလ်တွေနိုးမလာဘူးလား အဲ့ဒီခုနကမိမိခရီးသွားစီရာရှိလို့နှိုးပါလို့နှိုးတဲ့ပုံပေါ်မှာမှာကျေးဇူးကြီးကိုပြစ်စလက်ခတ်တင်တယ်ပြိတ္တာခင်ဗျားတို့ခေပြောပြောအယံအယံကျေးဇူးတင်ဟုတ်တယ်မလားအေးဒီတခါတော့မလို့ကိုအယံကျေးဇူးတင်သွားပြီဆိုတာလိုပဲအခုတရားဓမ္မကမိမိရဲ့ကုသိုလ်စိတ်ကိုနှိုးပေးတဲ့အတွက်တာကြောင့်ဩတိတ်ကျေးဇူးတင်ရတယ်ဘာလို့ ਆ ဒါကြောင့်ခုနကဘုရားပေါ့ တသိကြောင်းကြီးလောက်တသိဆောက်တင်မယ်လို့ကဟောဒီတရားဓမ္မဟောတာလောက်တော့မမြတ်ပါဘူးတဲ့အလကားဖြစ်တယ်တော့မဆုံးလို့ဘူးကုသိုလ်မရဘူးငရဲကြည့်တယ်လို့မပြောဘူးဒါပေမဲ့တရားနာရခြင်းကပို့ပြီးတော့အကျိုးများတယ်ဒါကြောင့်အလူရမြတယ်ဘယ်အလူအမြဆုံးလဲတိုင်းတော်ပြီဗျဒုတိယအရသာဥဒမြအဲ့ဒါဟောအာချိုခြင်းအစဖငန်းခါပေါ့ဗျာမဟုတ်ပဲစီးတာနော်သမင်းဘောတင်ခေါက်ဆွဲကြာစာမနေ့ကစားခဲ့တဲ့ကြက်သားပလာတာ အတ္တမလားအေးကောင်းရတယ်တဲ့ဒါပေမဲ့လို့အဲ့ဒါကတဝတဲ့တခါထပ်ကျင်ကောင်းသေးလားကြည့်တော့မကြည့်ရင်တော့ဘူးမဟုတ်လားဒါဆိုမနေ့ကထဲထဲထဲနောက်ဆုံးဟွာလာရွှန်းစလုံးမွန်တုံကြီးဖြစ်သွား ဟုတ်မလားမသိရင်တော့ဟောဒီတရားကအဲ့လိုမဟုတ်ပါဘူးတဲ့ဗောဓိပက္ခိယတရားအယတာကတော့ तू ကအဲဘလောက်ပဲအာတုံအာတုံလေးအာတုံလေးအပူလေးငြိမ့်ငြိမ့်လေးလောဘဒေါသမောဟသောကပရိဒီဝဒုက္ခဒေါမနတာဥပါယတာဆိုတဲ့မိတွေငြိမ့်ပြီးတော့အေးချနေပါတယ်တဲ့ဟုတ်ပလားအဲ့ဒါကြောင့်အယတာကိုလည်းမြတ်ပြီးဗောဓိပက္ခိယဆိုတဲ့တရားအယတာကအကောင်းဆုံး တနည်းပြောရင်လောကရဲ့အရသာဥဒ္ဓမြတွေကလောဘဒေါသမောဟစတဲ့ကိလေသာအာယုကာမဂုဏ်တွေတိုးပွားစေတယ်ဒီတရားရတာကလောဘဒေါသမောဟကိလေသာအာယုနည်းပါးစေတယ်ဒီလိုပြောင်းမြန်กว่าလက်တွေအခုအထုတ်နေတဲ့ကြီးကြီးငယ်ငယ်ရော်ရော်လတ်လတ်ယောဂီအကယ်၍သာဒီလိုတရေရိတ်တာဝင်နေတဲ့ရက်တွေမှာကိုယ်အင်ကိုနေဖီးလိုက်လိမ့်လိုက်ဝစားဝီးလိုက်ဝယ်လိုက်ဟောလောဘတွေမဖြစ်ဘူးလားဖြစ်ပါဘူးဒီကြတော့ဟုတ်တယ်မလား အေးအဆက်လုံးပေးရမှာမဟုတ်လားဘာရေးရလို့လဲတော့ပြန်ရလို့လဲလားအိုးဘာမှကိုပူပေးရမလို့တွေ့ရကောက်ဝင်ခေါ်ဝင်လိုက်အဆက်လုံးပေးတာပဲမဟုတ်လားတိုက်ကြည့်တာဟောစားပေါ်တတ်မဲ့မှုလောဘမငြိမ်းဘူးလားအဲအစားအစာလဲဘယ်နေရာမှာဘာမှပါ냐ဘယ်ဟာလေးပါ냐ဆိုရဲရှိလားစိတ်ထဲကရှိပြီမဲ့လို့တကယ်ကြတော့သဘောဘဝဟာနဲ့တနေ့ကပြီးသွားကြတာ အစမောမှာတတ်မဲ့မှုရော့နေမသွားဘူးလားအေးအဲ့နေပါမလဲပဲဟောဒီကတုံးကြီးကောင်းရင်မဖြစ်တော့ထားရတယ်ဟောအဲ့အဲ့နေပေါ်မှာလည်းတတ်မဲ့မှုလည်းပါမသွားဘူးလားအများကြီးအများကြီးပဲအဆောင်အယောင်တို့တော့ဖြစ်တယ်လို့လေးနဲ့သမီးမြင်ချင်းပြီးထားရတာဘလောက်ငြိမ်းချမ်းမှုရှိတယ်လေတဲ့ဒါကြောင့်တရားအရပါဟာအကောင်းဆုံးဘာအကောင်းဆုံးလဲမယုံရင်ကြည့်တာဗျာတရားထွက်သွားတယ်တွေ့ပါလိမ့်မယ် ကြောင်ရောင်မမနဲ့အိမ်ကြတော့ဘုရားသူရမှလို့ရှင်မရပြောရမှလို့နဲ့ဟောလွယ်ကုန်ရောအမမရတော့မှလို့မမဘူးလို့လို့နဲ့ဆွဲပြီးတော့ဟောနှာခေါင်းဆော်ခွတ်လိုက်တယ်ဒီမှာတော့သူ့အလေးနဲ့သူအညာဖြစ်ဆိုင်ဟုတ်လားမလားဟိုကြတော့မမလို့လို့မမဘူးလို့လို့ဒီလမ်းပြပြီးတော့ကြနှာခေါင်းဆော်ခွတ်သွားမှကြည့်ဟုတ်လား အေးအဲ့ဒါတရားအရပါအကောင်းဆုံးတဲ့ဘယ်ရပါအကောင်းဆုံးနောက်တော့ပြန်မွေးရင်းတကားတဲ့တချို့ကသားနဲ့မှသမီးနဲ့မှသားကိုချစ်တဲ့မိဘမေသမီးကိုချစ်တဲ့မိဘရှိတယ်ဒါပေမဲ့သူ့ရဲ့ပျော်ကြွင်ခြင်းကပူပါမှုပါနေငါသားလေးဒုက္ခရောက်မှလားငါသမီးလေးဒုက္ခရောက်မှလားဟုတ်မလားအေးအဲ့ဒါရိုးတူလို့ဒီလောက်ဒီလောက်ကလေးလားတဖြည်းဖြည်းကြီးထွားလာတဲ့အခါကျတော့ကိုချစ်လာပါတဲ့သားသမီးတွေကကိုပြောမနိုင်ဆုံးမရဖြစ်မလားဘူးလားအဲ့ဒီကြတော့မှရိတ်တာလာပို့ကြတယ် အဲဟိုပေါင်းရောင်လို့မကောင်းတော့ဘယ်ပို့တော့အာဆရာမင်းပြတ်တော့ဘယ်ပို့တော့အာအာအာအာကိုကိုကိုလည်းတရားသတိရကြအောင်ဟုတ်လားအဲဒီကြတော့မှကြောင်းတာပို့ကြတာတဲ့ပူရင်သောကမရှိရဘူးလားတဲ့ကြောင်းမှနေတော့မအေးဘူးလားအမလေးရေခဲတော့ဖေခုထိုင်ပြီးတော့မိုးတပွဲပွဲရွာနေတဲ့နေရာမှာကံမောင်မေးမေးကြုံပြီးတော့ရေချုံပြီးရက်ခတ်နေရတာလောက်ကိုအေးရပရိသတ်ကြီးကဲ သားတွေသမီးတွေစားကြတောက်ကြနေကြတယ်ရံဖြစ်မှလားဘာဖြစ်မှလားညာဖြစ်မှလားဘာမှပူရမလို့အေးမအေးမအေးဘူးလားအဲအဲ့ဒါကြီးဒါကြောင့်သားသမီးနဲ့ပျော်မွေ့တာနဲ့တရားနဲ့ပျော်မွေ့တာဘယ်ဟာအကောင်းဆုံးလဲအဲဒါဖြင့်ဒါသားသမီးတွေကမိဘမဆိုရင်မိဘတွေကသားသမီးတွေအကုန်လုံးဆုံးပြီးတော့လာခဲ့ကြသိလားအာသမုဒိယဆိုတာဘယ်ရမှာတုံးလို့ဟုတ်လား အေးဟာဒါကြောင့်နဲ့တရားနဲ့ပြောင်းမွေးတာအကောင်းဆုံးနဲ့နောက်တစ်ခုကတဏှာစုံနာဟာဆင်းရဲတွေကိုငြိမ့်ဖြစ်တတ်တဲ့အတွက်ဒါကြောင့်အကောင်းဆုံးပါပဲအဲ့ဒီတကားကြားရတဲ့တရားမင်းကဝန်သာအားရတဲ့ဆိုပြီးတော့အဖြစ်မှန်ရလို့အရှင်မယားဒီလောက်တရားအခုကြည့်တရားအလူအကောင်းဆုံးတရားနဲ့ပြောင်းမွေးတာအကောင်းဆုံးတရားအရသာအကောင်းဆုံးတဏှာဆိုတဲ့ကုံသွားတဲ့အတွက်ဒါကြောင့် အရဟတဖို့ဆိုတဲ့တရားဟာအကောင်းဆုံးအလုံးတရားကြီးပဲမဟုတ်လားအဲ့တော့ဘယ်လောက်ကောင်းမြတ်တဲ့တရားဗျာတပည့်တော်တို့ဘာလို့မြတ်မဝေတာလဲတဲ့ဟောအဲ့ဒါကြောင့်မြတ်စွာဘုရားကကလေးကိုစပြွေချေသားတို့ကြီးကျယ်တဲ့တရားပွဲဥပနိသိဏမိသားစုတရားပွဲဓမ္မမောအကြောင်းစထိုင်လာလို့ပြောတဲ့တရားပွဲဓမ္မမောအနုမောဒနာပြုတဲ့အခါမှာတောင်းမှမင်းတို့အမြပေးဝေကြလို့အဲ့ဒီလိုဘုရားအမိန့်တော်ကြောင့်ကနေ့အမြပေးဝေနေကြသည်ဘုရားနဲ့တရားအမေးအဖြေရှိလို့အမြပေးဝေရတယ် ဟုတ်ပလားဂိုင်းဆိုတို့တထွေကုသိုလ်ရေးကိုအမြဝေပေပြုကြသည်ဘာကိုကြီးကဘယ်လိုကြောင်းလဲသူတောင်းမြဝေပြုရသည်သာဓုခေါ်ယူပေသူနှစ်ပါး ကုသိုလ်အင်အားတွတ်တတ်သည်သကြအဖယာသကြမေထေထအမြတရားဝေရသည်မပါကြဓမ္မပဒါကျမ်းငါဆိုလေသည်ဟောဘာကြောင့်အမြဝေရတာလဲဆိုတော့ဒီကမင်းလေးနိုင်လေးတတိုင်းထွန်းတာ ဟိုတရားဟိုတရားဟိုတရားကမိတွေကူးသွားတော့ဒီမိလင်းတိုင်းမှာအလင်းရောင်ရောသွားသလားဘေးကအယောင်နေကြောင်ကို၍တောင်လင်းမလာဘူးလားအေးဒါကြောင့်အမြကတယောက်တည်းဝေလိုက်တယ်သာဓုခေါ်သူတွေများသလားဝေတဲ့လူမတကုသောအတိအတိသာဓုခေါ်သူတရားရှိကကုသိုလ်တရားတိုးသွားတယ်ဟုတ်မလားအဲ့လိုပဲကိုယ်ကုသိုလ်ကိုသာဓုခေါ်ရင်ဝေလူမှလည်းပဲဟောကုသိုလ်တွေမတိုးပြန်ဘူး